အခန်းကြီး59အငယ်1မှ8ကြည့်ရှုလောသာဝရဘုရားသည်မကယ်မတင်နိုင်အောင် လက်တော်တူသည်မဟုတ်မချားနိုင်အောင် နားတော်ထိုင်းသည်မဟုတ်တင်တို့ဒုစရိုက်သည်တင်တို့ကိုဘုရားသခင်နှင့်ကြွားစေပြီးကြားတော်မမူစေခြင်းငှာတင်တို့အပြစ်သည်မျက်နာတော်ကို လွှဲစေပြီးတင်တို့လက်သည်အသွေးနှင့်၎င်း လက်ချောင်းတို့သည်ဒုစရိုက်နှင့်၎င်းညစ်ညူးကြ၏တင်တို့သည်နှုတ်ခမ်းနှင့်ရှာအားဖြင့်မှုသာစကားအာဓမစကားကိုပြောတတ်ကြ၏တရားကိုအဘယ်သူမျှမရှာတစ္ဆာကိုအဘယ်သူမျှမဆောင်အနတ္တကိုကိုးစား၍မှုသာစကားကိုပြောတတ်ကြ၏မကောင်းသောအကြံကိုပရိသရေယူ၍အာဓမအမှုကိုဖွာကြ၏သူတို့သည် မွေဆို၏အဥတို့ကိုဝု၍ ပေါက်စေကြ၏ပင့်ကူအမြဲကိုလည်းရက်ကြ၏သူတို့ဥများကိုစားသောသူသည်သေတတ်၏အဥကိုခွဲလျင်ငွေစုပေါက်တတ်၏သူတို့ရက်သောအမြဲဖြင့်အဝတ်ကိုမလုရကိုအကျင့်နှင့်ကိုကိုမခြုံရကြသူတို့ပြုသောအမှုသည်အာရမအမှုဖြစ်၏သူတို့လက်၌ကြမ်းတမ်းသောအမှုရှိ၏သူတို့ခြေသည်အာရမအမှုကိုပြုခြင်းငှာပြေးတတ်၏ အပြစ်မရှိသောသူ၏အသက်ကိုတတ်ခြင်းငှာလျင်မြန်၏သူတို့အကြံသည်အာရမအကြံဖြစ်၍သူတို့တွားရလမ်း၌ပျက်စီးခြင်းနှင့်ဒုက္ခဆင်းရဲခြင်းရှိ၏ချမ်းသာလမ်းကို သူတို့မသိကြ သူတို့ခရီးတွားရာတွင်တရားမပါမိမိတို့တွားเสียဖို့ကောက်သောလမ်းတို့ကို ပြင်ဆင်ကြပြီလိုက်တွားသောသူမည်ဒီကားချမ်းသာကိုမသိရအငယ်ကူမှ 21ထိုကြောင့်ဖြောင့်မတ်စွာစီရင်ခြင်းသည်ငါတို့နှင့်ဝေး၏တရားသည်လည်းငါတို့ကိုမမီအလင်းကို မျောလင့်သောအခါရှင်းလင်းခြင်းမရှိရောင်ကြီးကို မျောလင့်တော်လဲမှောင်မိုက်၌တွာလာရကြ၏မမြင်နိုင်သောသူကဲ့သို့နံရံကိုစမ်းသပ်ရကြ၏မျက်စိမရှိသောသူကဲ့သို့စမ်းသပ်ရကြ၏ညာအချိန်၌ဖြစ်တဲ့ကဲ့သို့ မွန်းတဲ့အချိန်၌ထိမိ၍လဲကြ၏စီးစိမ်ကိုခံစားလျက်တည်သောသူကဲ့သို့ဖြစ်ကြ၏ငါတို့ရှိသမျှသည်ဝန်ကဲ့သို့မြည်တမ်း၍ဂျိုးကဲ့သို့ညင်းယူကြ၏တရားစီရင်ခြင်းကို မျှော်လင့်၍မရကြကယ်တင်ခြင်းကျေးဇူးကိုမျှော်လင့်တော်လဲငါတို့နှင့်ဝေးလာ၏ငါတို့အပြစ်တို့သည် ရှေ့တော်၌များပြားကြ၏ဒုစရိုက်တို့သည်ငါတို့တစ်ဖက်၌ သက်သေခံကြ၏ကိုအပြစ်တို့သည် ကို၌ဆွဲကပ်လျက်ကိုပြုမိသောဒုစရိုက်များကို ကိုတိကြ၏သာဝရဘုရားကိုပြစ်မှားခြင်းညင်းပယ်ခြင်းကိုပြု၍ငါတို့၏ဘုရားသခင်ကိုစွန့်ကြပြီညင်းဆဲသောစကားပုန်ကန်သောစကားကိုပြောခြင်းမဟုတ်မမှန်သောစကားကိုအောက်မေ့၍စိတ်နှလုံးထဲကမွဲ့ဆူခြင်းကိုပြုကြပြီဖြောင့်မတ်စွာစီရင်ခြင်းသည် ဆုတ်သွားပြီတရားသည် အဝေးကရပ်၍နေ၏တစ္ဆာသည်လမ်း၌လဲပြီးဖြောင့်သောသဘောမဝင်နိုင်ရာတစ္ဆာသည်ပြက်ခဲ့ပြီးဒုစရိုက်ကိုရှောင်သောသူသည်လူယူခြင်းကိုခံရ၏ထိုအမှုကိုသာရဖျားသည်မြင်လျင်တရားမရှိသောကြောင့်မုန်းတော်မူ၏လူတယောက်မျှမရှိသည်ကို မြင်တော်မူ၏တောင်းပန်သောသူတယောက်မျှမရှိသည်ကိုအံ့ဩတော်မူ၏ထိုကြောင့် မိမိလက်တော်သည်မိမိအဖို့ကယ်တင်ခြင်းအမှုကိုပြု၍မိမိဖြောင့်မတ်ခြင်းတရားသည်မိမိကိုထောက်ပင့်၏ဖြောင့်မတ်ခြင်းတရားသည်ဟုသောယင်ချက်ကိုဝတ်ဆင်၍ကယ်တင်ခြင်းသည်ဟုသောတန်ခမောက်လုံးကိုဆောင်းတော်မူ၏အပြစ်ပေးခြင်းအဝတ်ကို၎င်းစိတ်အားကြီးခြင်းဝတ်လုံကို၎င်း ယူတင်ဝတ်ဆောင်တော်မူ၏သူတို့အကျင့်တိုင်းအကျိုးအပြစ်ကိုဆက်ပေးတော်မူမည် ရန်ဘက်ပြုသောသူတို့အားအမျက်တော်ကို၎င်းရန်သူတို့ခံထိုက်သောအတိုင်းအပြစ်ကို၎င်းတကြွတနိုင်ငံသားတို့အားအကျိုးအပြစ်ကို၎င်းဆက်ပေးတော်မူမည်တို့ဖြစ်၍အနောက်မျက်နှာသားတို့နှင့်နေထွက်ရာအရသားတို့သည်သာရဖျား၏နာမတော်နှင့်ဘုံတော်ကိုယူသေးကြလိမ့်မည်ရန်သူသည် ရေလွှမ်းမိုးတကဲ့သို့ဝင်သောအခါသာရဖျား၏ဝိညာဉ်တော်သည် စီးတားတော်မူမည် ထာဝရဘုရားမိန်တော်မူသည်ကားရွေးနှုတ်သောသခင်သည်ဇီးုံတောင်ပေါ်သို့ကြွ၍မတရားသောအမှုမှလွှဲသောယာကုပ်အမျိုးသားတို့ရှိရာသို့ ရောက်လက်တံသူတို့၌ငါကိုယ်တိုင်ပေးသောဗြိဉ္ဉ်တရားဟုမူကားတင်ဤအပေါ်မှာကျင်းဝတ်သောငါဤဝိညာဉ်နှင့်တင်ဤနှုတ်၌ငါထားသောစကားသည်ယခုမှစ၍ကာလအစဉ်ဆက်တင်ဤနှုတ်တင်အမျိုးအနွယ်ဤနှုတ်နှင့် င့်အမျိုးအနွယ်၏အမျိုးအနွယ်၏နှုတ်ထဲကမထွက်မပြောက်ရဟုထာဝရဘုရားမိန့်တော်မူ၏။